ရှင်ယောဟန်ခရစ်ဝင်အခန်းကြီး9အငယ်1မှ9လမ်း၌သွားတော်မူစဉ်အမိဝမ်းတွင်ကပင် မျက်စိကန်းသောသူတယောက်ကို တွေ့မြင်တော်မူ၏တပည့်တော်တို့ကအရှင်ဖျားဤသူသည်အဘယ်သူ၏အပြစ်ကြောင့်မျက်စိကန်းသည်နီကိုအပြစ်ကြောင့်ကန်းသလောမိဘအပြစ်ကြောင့်ကန်းသလောဟုမေးလျှောက်ကြ၏ယေရှုကလည်းကိုအပြစ်ကြောင့်မဟုတ်မိဘအပြစ်ကြောင့်လည်းမဟုတ် ဘုရားသခင်၏အမှုတော်ကိုသူ၌ထင်ရှားစေမည်အကြောင်းတည်း။ငါ့ကိုစေလွှတ်တော်မူသောသူ၏အမှုကိုနေ့အချိန်ရှိစဉ်တွင်ငါပြုရမည်။အဘယ်သူမျှအမှုမပြုနိုင်သော အချိန်တည်းဟူသောညအချိန်လာသေး၏။ငါသည်ဤလောက၌ရှိစဉ်တွင်ဤလောက၏အလင်းဖြစ်၏ဟု မိန့်တော်မူပြီးလျှင်၊မြေပေါ်မှာထွေး၍တံတွေးနှင့်ရွံ့လုပ်ပြီးမှ၊ကန်းသောသူ၏မျက်စိကိုရွံ့နှင့်လု၍ င်သွားလော့။ရှိလောင်ရေကန်၌မျက်စိကိုဆေးလော့ဟုမိန့်တော်မူ၏။ရှိလောင်အနက်ကား၊စေလွှတ်သည်ဟု ဆိုလိုသတည်း။ထိုသူသည်သွား၍ဆေးပြီးမှမျက်စိမြင်လျက်ပြန်လေ၏။သူသည်သူတောင်းစားဖြစ်သည်ကိုအိမ်နီးချင်းမှစ၍မြင်ဘူးသောသူတို့က၊ဤသူသည်ထိုင်၍တောင်းသောသူ ဖြစ်သည်မဟုတ်လောဟု ဆိုကြ၏။လူအချို့က ဟုတ်ကဲ့ဟုဆိုကြ၏။အချို့ကလည်း၊ထိုသူနှင့်တူသည်ဟုဆိုကြ၏။ထိုသူကလည်း၊အကျွန်ုပ်သည်ထိုသူပင်ဖြစ်သည်ဟု ဆို၏။သူတို့ကလည်း၊အဘယ်သို့သင်၏မျက်စိပွင့်သနည်းဟုမေးမြန်းကြလျှင်၊ထိုသူက၊ယေရှုအမည်ရှိသော သူတယောက်သည်ရွံ့လုပ်၍အကျွန်ုပ်မျက်စိကို လူးပြီးမှ၊ရှိလောင်ရေကန်သို့သွား၍မျက်စိကိုဆေးလော့ဟု ဆိုသည်အတိုင်းအကျွန်ုပ်သွား၍ဆေးလျှင် မျက်စိမြင်သည်ဟုဆို၏။လူများကလည်း၊ထိုသူသည်အဘယ်မှာ ရှိသနည်းဟု မေးမြန်းကြလျှင်၊အကျွန်ုပ်မသိဟုဆို၏။လူများသည်လည်း၊မျက်စိကန်းဘူးသော ထိုသူကိုဖာရိရှဲတို့ထံသို့ပို့ကြ၏။ယေရှုသည်ရွံ့လုပ်၍သူ၏မျက်စိကို ဖွင့်တော်မူသောနေ့သည် ဥပုသ်နေ့ဖြစ်သတည်း။တဖန်ဖာရိရှဲတို့က၊အဘယ်သို့သင်၏မျက်စိ မြင်သည်ဟုမေးပြန်လျှင်၊အကျွန်ုပ်မျက်စိ၌သူသည်ရွံ့ကိုထည့်၍အကျွန်ုပ်ဆေးလျှင် မျက်စိမြင်သည်ဟုဆို၏။ဖာရိရှဲအချို့တို့က၊ထိုသူသည် ဥပုသ်မစောင့်၊ဘုရားသခင်စေလွှတ်တော်မူသောသူမဟုတ်ဟုဆိုကြ၏။အချို့တို့က၊ဆိုးသောသူသည်ဤသို့သောနိမိတ်လက္ခဏာတို့ကိုအဘယ်သို့ပြနိုင်သနည်းဟုဆိုကြ၏။ထိုသို့အချင်းချင်းမသင့်ကွဲပြားခြင်းသို့ရောက်ကြ၏။တဖန်မျက်စိကန်းဘူးသောသူအား သင်၏မျက်စိကို ဖွင့်သောသူသည်အဘယ်သို့သောသူ ဖြစ်သနည်းဟုမေးကြလျှင်၊ပရောဖက်ဖြစ်သည်ဟုဆို၏။18ထိုသူသည်အထက်ကမျက်စိမမြင်၊နောက်မှ မျက်စိမြင်သည်ကိုယုဒလူတို့သည်မယုံကြသဖြင့်၊သူ၏မိဘကိုခေါ်၍၊ဤသူသည် သင်တို့ဆိုသည်အတိုင်း၊အမိဝမ်းတွင်းကပင် မျက်စိကန်းသောသင်တို့၏သားမှန်သလော။သို့မှန်လျှင်အဘယ်သို့ ယခုမျက်စိမြင်သည်ဟု မေးကြ၏။မိဘတို့ကလည်း၊ဤသူသည်အကျွန်ုပ်တို့၏သားမှန်သည်ကို၎င်း၊အမိဝမ်းတွင်းကပင်မျက်စိကန်းသည်ကို၎င်းအကျွန်ုပ်တို့သိကြပါ၏။အဘယ်ကြောင့်ယခုမျက်စိမြင်သည်ကို၎င်း၊အဘယ်သူသည်သူ၏မျက်စိကို ဖွင့်သည်ကို၎င်းအကျွန်ုပ်တို့မသိကြပါ။သူသည်အသက်အရွယ်နှင့်ပြည့်စုံပါ၏။သူ့ကိုမေးကြပါလော့။သူသည်ကိုယ်အကြောင်းကို ကိုယ်တိုင်ပြောပါလိမ့်မည်ဟု ပြန်ပြောကြ၏။ဤသို့ပြောသည်အကြောင်းကား၊ယေရှုသည်ခရစ်တော်ဖြစ်သည်ဟုဝန်ခံသောသူမည်သည်ကိုတရားစရပ်မှ နှင်ထုတ်ရမည်ဟုယုဒလူတို့သည်တိုင်ပင်စီရင်နှင့်ကြပြီ။ထိုကြောင့်မိဘတို့က၊သူသည်အသက်အရွယ်နှင့်ပြည့်စုံပါ၏။သူ့ကို မေးကြပါလော့ဟုယုဒလူတို့ကိုကြောက်၍ပြောကြ၏။ယုဒလူတို့၏အကြံအစည်များ ထိုကြောင့်၊မျက်စိကန်းဘူးသောသူကိုဒုတိယအကြိမ်ခေါ်၍ဘုရားသခင်ကိုချီးမွမ်းလော့။ထိုသူသည် လူဆိုးဖြစ်ကြောင်းကိုငါတို့သိ၏ဟု ဆိုကြလျှင်၊16လူဆိုးဖြစ်သည်မဖြစ်သည်ကို အကျွန်ုပ်မသိ။အကျွန်ုပ်သည်အထက်က မျက်စိကန်း၍ယခု မျက်စိမြင်သည်အကြောင်းတခုကို အကျွန်ုပ်သိသည်ဟု ဆို၏။17တဖန်ထိုသူတို့က၊သူသည်သင်၌အဘယ်သို့ပြုသနည်း။သင်၏မျက်စိကိုအဘယ်သို့ ဖွင့်သနည်းဟုမေးကြလျှင်၊အကျွန်ုပ်တခါပြောပြီ။သင်တို့နားမကြားကြ။အဘယ်ကြောင့်တဖန်ကြားချင်သနည်း။သူ့တပည့်ဖြစ်ချင်သလောဟုဆို၏။ထိုသူတို့ကလည်း၊သင်သည်သူ့တပည့်ဖြစ်၏။ငါတို့မူကားမောရှေ၏တပည့်ဖြစ်ကြ၏။ဘုရားသခင်သည် မောရှေ၌ဗျာဒိတ်ထားတော်မူကြောင်းကိုငါတို့သိကြ၏။ထိုသူသည်အဘယ်ကဖြစ်သည်ကိုမသိဟုကဲ့ရဲ့၍ပြောဆိုကြလျှင် 34သူသည်အကျွန်ုပ်မျက်စိကို ဖွင့်သော်လည်းအဘယ်ကဖြစ်သည်ဟု သင်တို့မသိကြသည်ကိုအံ့ဩဘွယ်ရှိ၏။35ဘုရားသခင်သည် လူဆိုးတို့စကားကိုနားထောင်တော်မမူသည်ကိုငါတို့သိကြ၏။ဘုရားသခင်ကိုရိုသေလေးမြတ်၍အလိုတော်သို့လိုက်သောသူဖြစ်လျှင်၊ထိုသူ၏စကားကိုနားထောင်တော်မူ၏။36အမိဝမ်းတွင်းကပင် မျက်စိကန်းသောသူကို မျက်စိမြင်စေခြင်းငှါတတ်နိုင်သည်ကိုကမ္ဘာဦးမှစ၍မကြားစဖူး။ထိုသူသည်ဘုရားသခင်စေလွှတ်တော်မူသောသူမဟုတ်လျှင်၊အဘယ်အမှုကိုမျှမတတ်နိုင်ဟု ပြောဆို၏။ထိုသူတို့ကလည်း၊သင်သည် မွေးစကပင်တကိုယ်လုံး၌ဒုစရိုက်အပြစ်စွဲသောသူဖြစ်လျက်နှင့်ငါတို့ကို ဆုံးမပါသည်တကားဟု ပြောဆိုကြပြီးလျှင်၊ထိုသူကိုတရားစရပ်မှနှင်ထုတ်ကြ၏။ အငယ်35မှ41နှင်ထုတ်သည်အကြောင်းကိုယေရှုသည်ကြားပြီးမှ ထိုသူကို တွေ့တော်မူလျှင်၊သင်သည်ဘုရားသခင်၏သားတော်ကိုယုံကြည်သလောဟုမေးတော်မူ၏။သခင်၊အကျွန်ုပ်ယုံကြည်ရမည်အကြောင်း၊ဘုရားသခင်၏သားတော်ကားအဘယ်သူနည်းဟုမေးလျှောက်သော်၊ယေရှုက၊သင်သည်ထိုသူကို မြင်ခဲ့ပြီးသည်သာမက၊သင်နှင့်ယခုစကားပြောသောသူသည်ဘုရားသခင်၏သားတော်ဖြစ်၏ဟု မိန့်တော်မူလျှင်၊သခင်အကျွန်ုပ်ယုံကြည်ပါ၏ဟုလျှောက်၍ညွတ်ပြပ်ကိုးကွယ်လေ၏။ထိုအခါယေရှုကလည်း၊မျက်စိမမြင်သောသူသည်မြင်စေခြင်းငှါ၎င်း၊မြင်သောသူသည် မျက်စိကန်းစေခြင်းငှါ၎င်း၊ငါသည်တရားစီရင်၍ဤလောကသို့ ရောက်လာပြီဟုမိန့်တော်မူ၏။အထံတော်၌ရှိသောဖာရိရှဲအချို့တို့သည် ထိုစကားကိုကြားလျှင်၊ငါတို့သည် မျက်စိကန်းသလောဟုမေးကြ၏။ယေရှုကလည်း သင်တို့သည်မျက်စိကန်းသည်မှန်လျှင်အပြစ်မရှိ။ငါတို့မျက်စိမြင်သည်ဟုယခုဆိုကြ၏။ထိုကြောင့်သင်တို့၌အပြစ်တည်သည်ဟုမိန့်တော်မူ၏။